န်းကြီး24အငယ်1မှ16ယောရှသည်အသက်9နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌အနှစ်40ဆိုးဆန်၏မေရောကာဘေရရှေဘမြို့သူဇိဘိအမည်ရှိ၏ယေပရောဟိယောယဒလက်ထက်ကာလပတ်လုံးယောရှသည်သာရဖျားရှေ့တော်၌တရားသောအမှုကိုပြု၏ယောယဒပေးစားသောမိမနှစ်ယောက်နှင့်စုံဖက်၍ သားသမီးတို့ကိုမြင်ရ၏။ထိုနောက်မှယောရှသည်ဗိမာန်တော်ကို ပြုပြင်မည်အကြံရှိလျက်၊ယဇ်ပုရောဟိတ်လေဝိသားတို့ကို စုဝေးစေ၍၊ သင်တို့ဘုရားသခင်၏အိမ်တော်ကို ပြုပြင်ခြင်းငှါယုဒမြို့တို့ကိုလှည့်လည်သဖြင့်၊နှစ်တိုင်းအစဉ်ဣသရေလလူအပေါင်းတို့မှငွေကိုခံယူ၍အမှုပြီးအောင်ကြိုးစားအားထုတ်ကြလော့ဟုမိန့်တော်မူ၏။သို့သော်လည်း၊လေဝိသားတို့သည်မကြိုးစားဘဲနေကြ၏။တဖန်ရှင်ဘုရင်သည်ယဇ်ပုရောဟိတ်အကြီးယောယဒကိုခေါ်၍ တက်တေခံတော်မူချက်တဲတော်အဖို့ဒါရဘုရား၏ကျွန်မောရှေနှင့်စည်းဝေးရာဣသရေလပရိသတ်ပြုသည့်ဤသူလေဝိသားတို့သည်ယေရုရှလင်မြို့မှဆ၍ယူဒပြည်အရရတို့မှငွေကိုခံယူ၍ဆောင်ခဲ့ရမည်အကြောင်းအဘယ်ကြောင့်မမာထားဘဲနေသနည်းဟုမေးတော်မူ၏အာဓမမိမအာတလိဤသားတို့သည်ဗိမာန်တော်ကိုဖြိုဖျက်၍ဗိမာန်တော်၌ပူဇော်သောဗန္ဒာရှိသမျှတို့ကိုလည်း ဘာလဖျားတို့အားပူဇော်ကြ၏ရှင်ဘင်အမိန်တော်အတိုင်းတစ်တာကိုလှုပ်၍ဗိမာန်တော်ပြင်တကားနာမှထားကြ၏ဘုရားသခင်၏ကျွန်မောရှေသည်တောမှဣဒရေလမြို့၌ငွေခွဲသည့်အတိုင်းအရဖျားထံတော်သို့ဆောင်ခဲ့ရမည်ဟုယေရုရှလင်မြို့မှဆ၍ယူရပြည်အရရ၌ကြော်ညာကြ၏မင်းများနှင့်ပြည်သူပြည်သားများအပေါင်းတို့သည်ဝမ်းမြောက်သောစိတ်နှင့်ဆောင်ခဲ့၍လက်ဆက်တတ်သည့်တိုင်အောင် တစ်တာထဲသို့တွင်ထားကြ၏ထိုတစ်တာကို လေဝိသားတို့သည်ဗန္တာတော်တိုက်ထဲသို့တွင်၍ငွေများသည်ကိုသိမြင်လျှင် ရှင်ပြန်ဤစီးတော်ကြီးနှင့်ယေဘရဟိမင်းဤစီးသည် လာ၍ငွေကိုထုတ်ယူပြီးမှတစ်တာကို သူ့နေရာ၌ထားပြန်၏ထိုတို့နေတိုင်းပြု၍များစွာသောငွေကိုစုထားကြ၏ရှင်ဘီနှင့်ရောရဒတ်သည်ဗိမာန်တော်၏အမှုတော်ဆောင်တို့၌ထိုငွေကိုအပ်၍ ဗိမာန်တော်ကိုပြုပြင်စေခြင်းငှာပယံသမားလက်သမားပပဲသမားပဒဲသမားတို့အားပေးဝေကြ၏အလုလုသောသူတို့သည်စူးစမ်း၍ပြုပြင်သဖြင့်ဗိမာန်တော်ကိုပဂတိအဖြစ်၌ခိုင်ခန့်စေကြ၏လက်ဆက်တတ်သောအခါကြံကျွင်းသောငွေကိုရှင်ဘီနှင့်ရောရထထံသို့ယူခဲ့၍ထိုငွေနှင့်ဗိမာန်တော်၌အမှုတော်ကိုဆောင်ရွက် ပူဇော်ရန်တစားရွှေဖလားငွေဖလားဇွန်များကိုလုပ်ကြ၏ယောယဒလက်ထက်ကာလပတ်လုံးဗိမာန်တော်၌မိရှုရရစ်ကိုအစဉ်ပူဇော်ကြ၏ယောယဒသည်အို၍ကာလပြည့်စုံရာ ရောက်လျက်အသက်130ရှိတော်တည်၍ဒါဝိမြို့မှရှင်မြင်းတို့တွင်တင်းကြိုခြင်းကိုခံလေ၏အကြောင်းမူကားဤဒေလံအမျိုးတွင်ဘုရားသခင်၌၎င်း အိမ်တော်၌၎င်းကျေးဇူးပြုသောသူဖြစ်သည်အငယ်16မှ22ယောယဒတည်သောနောက်ယူဒမင်းတို့သည်ရှင်မြင်းထံတော်သို့လာ၍ရှ िख ိုးကြ၏သူတို့စကားကိုရှင်မြင်းနားထောင်သဖြင့်သူတို့သည်ဘိုးဘေးတို့၏ဖျားသခင်သာရဖျား၏အိမ်တော်ကိုစွန့်၍အာရှရပင်နှင့်ရုတ်တုတို့ကိုဝတ်ပြုကြ၏ထိုအပြစ်ကြောင့် အမျက်တော်သည်ယုဒပြည်နှင့်ယေရုရှလင်မြို့အပေါ်မှာတက်ရောက်လေ၏သူတို့ကိုထာဝရဘုရားထံတော်သို့သွေးဆောင်စေခြင်းဟံပရောဖက်တို့ကိုဆေလွတ်တော်မူ၍ပရောဖက်တို့သည်တက်သေးခံတော်လဲသူတို့သည်နားမထောင်ကြတပန်းဘုရားသခင်ဝိညာဉ်တော်သည်ယေပရောဟိယောဇတာဇာခရိပေါ်မှာတက်ရောက်၍သူသည်ပရိသတ်အလေ မြင့်သောအရ၌ရက်လျက်ဘုရားသခင်မိန်တော်မူသည်ကားတင်တို့သည် ကိုကျိုးကိုပြက်စေခြင်းဟာဒါရဘုရား၏ပညာတော်တို့ကိုအပေကြောင့်လွန်ကျူးကြသနည်းတင်တို့သည်ဒါရဘုရားကိုစွန့်သောကြောင့်တင်တို့ကိုလည်းစွန့်တော်မူပြီးဟုမွဲ့ဆို၏ လူများတို့သည်သူ့ကိုမကောင်းသော အကြံနှင့်တိုင်ပင်၍ရှင်ဘုရင်အမိန့်တော်နှင့်ဗိမာန်တော်အတွင်း၌ကျောက်ခဲနှင့်ပစ်၍သတ်ကြ၏။ထိုသို့ယောရှမင်းကြီးသည်ဇာခရိအဘယောယဒပြုသောကျေးဇူးကိုမအောက်မေ့၊သားကိုသတ်လေသည်တကား။ဇာခရိသေသောအခါဤအမှုကိုထာဝရဘုရားသည်ကြည့်ရှုစစ်ကြောတော်မူမည်ဟုဆို၏။23 ထိုနှစ်ဆုံး၌ရှုရိတပ်သားတို့သည်စစ်ချီ၍လာကြသဖြင့်ယူဒပြည်ဂျေရုရှလင်မြို့သို့ရောက်မှမူမတ်အရာရှိ အပေါင်းတို့ကိုတုတ်တင်ပယ်ရှင်း၍လက်ရဥစ္စာရှိသမျှတို့ကိုဓမ္မသက်ရှင်ပြန်ထံသို့ပေးလိုက်ကြ၏ယူဒလူတို့သည်ဘိုးဘေးတို့၏ဘုရားသခင်သာရဘုရားကိုစွန့်သောကြောင့်များပြားသောအလုံးရင်ဖြစ်တော်လဲ နေသောရှုရိတပ်အလုံးရင်းလက်သို့ဒါရဖျံအပ်တော်မူ၍ရှုရိလူတို့သည်ယောရှက်ကိုတရားစီရင်ကြ၏ရန်သူထွက်သွားသောအခါယောရှက်သည်ကြီးစွာသောဒုက္ခကိုခံရလျက်နေရစ်သည်ဖြစ်၍ယေပရောဟိတ်ယောယဒသားတို့ကိုတတ်သောအဖြစ်ကြောင့်မိမိကျွန်တို့သည်တင်းဖွဲ့၍တလွန်ပေါ်မှတေးအောင်လှုပ်ကြံကြ၏ထိုမင်းကိုဒါဝိမြို့၌တင်းကြူတော်လဲရှင်မြင်းတို့တွင်မတင်းကြူ လောက်ကြံသောသူက အာမုံအမျိုးသမီးရှိမတ်သားယောဇပတ်နှင့်မောဘအမျိုးသမီးရှိမရိတ်သားယေဟောဇပတ်ဒီယောရှသည်တားရှိခြင်းအရာလေးသောအမှုကိုထမ်းခြင်းအရာဗိမာန်တော်ကိုပြုပြင်ခြင်းအရာတို့သည်ယာဇဝင်နှင့်ဆက်သောစာ၌ရေးထားလျက်ရှိ၏တားတော်အာမစီသည်ခမည်းတော်အရာ၌နန်းထိုင်၏